ကောင်းကင်ဘုံရောက်သွားမယ်နိဗ္ဗာန်ရောက်သွားမယ်ပေါ့လေနိဗ္ဗာန်ရောက်သွားရင်လည်းအဲ့ဒီနိဗ္ဗာန်မှာသွားဖြစ်ပြီးတော့နိဗ္ဗာန်ကျတော့ကွာမအိုမနာမသိနေရတော့မလို့ဒီလိုချင်းထင်နေတတ်ကြတယ်ဟုတ်လားအဲ့တော့ဒီသဘောတရားဟာအခုဇာတိရှိရင်ဇရာမရဏရှိတယ်ဆိုတဲ့သဘောတရားဟာမြတ်စွာဘုရားကပြောလို့ရှိရတာမဟုတ်သူ့ဘာသူတဘာဝအတိုင်းရှိတာဒါ natural law တစ်ခုပဲဒီ natural law ကိုဘယ်သူမှပြင်လို့မရဘူးဆိုတော့တဏှာမှာသွားပြီးတော့ဖြစ်ပြီးဟေ့ဆိုရင် သရမဏဟာဤကံလာတော့မှာပဲဒါကြောင့်မို့ဗုဒ္ဓဘာသာဝင်နေအနေနဲ့ပြောမှဆိုရင်ဒီဟိုဟာဆိုတာမရှိဘူးအမှန်တမ်းပြောရင်ဘာခေါ်လဲ eternity ဆိုတာမရှိဘူးဖြစ်ဆိုတာရှိလာရင်ပြတ်လိုက်တော့လာပဲတော့မှမရဘူးနော်အဲ့တော့ကိုကဟိုဘဝမှာသွားတော့တော့ဖြစ်တော့ဖြစ်ရှင်တယ်မပြတ်ခင်ဘူးဒီလိုဆန္ဒရှိကြတယ်တတ်တော်လေးပါ ဒါမှမဟုတ် we we are not fair in our uh, aspiration ဟုတ်လားသွားတော့ဖြစ်ရှင်တယ်ဆိုတော့နိဗ္ဗာန်ကိုဘုံကြီးလို့ထင်ပြီးတော့အဲ့ဒီတော့သွားဖြစ်ရှင်တယ်ပြီးတော့အဲမအိုမမနာမသေးပဲနဲ့တခါတည်းထောက်ချောက်ကြီးနေသွားရှင်တယ်ဘယ်နည်းနဲ့မှမရအောင်ဒါကြောင့်မို့ဘာပဲဖြစ်ဖြစ်အရှိအဲအဖြစ်ရှိလာရင်အပြည့်စားဧကံရှိတော့တာပဲဆိုဒီသဘောတရားကိုမှတ်ထားမိရင်ခုနပြောတဲ့ heaven ဆိုတာမျိုးပဲတော့မှမရှိနိုင် မနေ့ကပဲလူတယောက်နဲ့စကားပြောတယ်သူကသူကခရိယံဒါသူဘုရားဗလာမှာယူဆရ heaven ဆိုတာမရှိဘူးပါအဖြစ်ရှိရင်အပြည့်ဧကန်ရှိတယ်အဲ့တော့အဖြစ်သာရှိတယ်အပြည့်မရှိဘူးဆိုတာဘယ်တော့မှမရှိဘူးကောင်းပြီဒါသရမရဏဟောသရမရဏကျတော့အခုပရိစ္ဆသမုပ္ပါစက်ကြီးကုံသွားသလိုဖြစ်ဘူးလားဖြစ်တယ်နော်အေးအဲ့ဒီသရမရဏကိုအကြောင်းပြုပြီးတော့အကျိုးဆက်အနေနဲ့ဘာတွေဖြစ်နိုင်သေးသလဲတဲ့ကံတော့အခုလူပွားကြီးရောက်လာပြီ နင်တို့အများအားပြောနေတာကြီးပဲလားဟမ်တခါတလေစိတ်ညစ်တာမရှိဘူးလားတခါလေငိုတာမရှိဘူးလားစိုးရိမ်တာမရှိဘူးလားနော်ဒုက္ခရောက်တာမရှိဘူးလားရှိတယ်ဒါတွေအားလုံးဟာလည်းပဲဇာတိရဲ့အကျိုးဆက်ပဲဇာတိဆိုတဲ့လူဘဝမှာတို့ပြိတ္တန်နေနေခဲ့မိတဲ့အတွက်ကြောင့်မို့အခုလူဘဝမှာဝန်နေရတယ်ပူဆွေးရတယ်ငိုကြွေးရတယ်ဒုက္ခတွေခံရတယ်ဒါမျိုးဖြစ်ဘူးလားဖြစ်တယ်အဲ့ဒါတွေကိုလည်းပဲပရိစ္ဆေသမုပ္ပါမှာမြတ်စွာဘုရားထည့်ဟောထားတယ်ဒါပေမဲ့သူတို့ဟာဒီအင်္ဂါတစ်ခုအနေနဲ့ ယူဆတာမဟုတ်ဘဲနဲ့ဒီဇာတိဖြစ်လာရင်ဖြစ်နိုင်တဲ့နော်ဖြစ်နိုင်တဲ့အကျိုးတရားအနေနဲ့မြတ်စွာဘုရားဟောထားတယ်။ဤကံဖြစ်ရမယ်လို့မဆိုလိုဘူး။သို့တော့ဖြစ်ဟိုများသောအပြင်ဖြစ်မယ်။ဤကံဖြစ်ရမယ်လို့မဆိုလိုဘူးဆိုတော့ဘာဆိုလိုတာတော့။နတ်ပြည်သွားဖြစ်တယ်။နော်။နတ်တွေကတို့ကဟိုလူလိုအုပ်ရုပ်မပေါက်ဘူးတဲ့။ဟို ပြိုးနေတဲ့ရုပ်တမ်းပဲနေသွားတို့တော့သရဆွဲဟာတော့ရှိတာပေါ့အဲအိုရုပ်မရှိမပေါက်ဖင်းနဲ့တည်တဲ့ခါကျတော့လို့တည်သွားတယ်အဲနတ်ပြည်မှာဆင်းရဲမှုလူပြည်နဲ့ဆိုင်မရှိတလို့ဒါကြောင့်မို့နတ်ပြည်မှာဆိုရင်အဲတချို့အကျိုးတရားတွေခုနပြောလဲဟိုစိုးရင်တို့ပူဆိုးတို့ဘာတို့နဲတယ်ပေါ့ဒါတိုးတော့နတ်ပြည်မှာရှိတော့ရှိသေးတယ်မြမပြည်ရောက်တော့တဲ့ခါကျတော့ဒါတွေမရှိဘူးခန္ဓာကိုယ်ဒုက္ခတွေလည်းမရှိဘူး စိတ်စိတ်ဒေါသဖြစ်တာတို့ပူဆွေးတာတို့ဘာလို့လဲမရှိဘူးအဲ့တော့ဗြဟ္မာပဋိသန္ဓေနေရင်ဇရမရဏတော့ရှောင်းမရဘူးဒါပေမဲ့လို့တောကပရိဒီဝါဆိုတဲ့ဟာတွေကတော့ဖြစ်မဖြစ်ဖြစ်ဖို့အကြောင်းမရှိဘူးအဲအဲ့ဒါကြောင့်မို့ဧကံဖြစ်မဲ့အကျိုးမဟုတ်တဲ့အတွက်ကြောင့်မို့အင်္ဂါတစ်ခုအနေနဲ့မြတ်စွာဘုရားကမဟုတ်ဘူးသို့တော့ဒါဖြစ်နိုင်တယ်ဆိုတဲ့အနေနဲ့မြတ်စွာဘုရားဆက်ပြီးတော့တောကပရိဒီဝါဒုက္ခဒေါမနတုပါယလာတံဘွန်တိဆိုတော့ဒီလိုဟောသွား အဲလူဘဝမှာဆိုတော့ဒါတွေအကုန်တွေ့ကြတာပဲနော်လူတိုင်းလူတိုင်းလည်းတွေ့ဘူးကြပြီဒီအဲ့ဒါတွေကဇာတိဆိုတဲ့ပရိသတ်တွေရဲ့အကျိုးဆက်ပဲဆိုတာဒါကိုနားလည်ထားရကောင်းပြီအခုပရိစ္ဆသမုပ္ပါအင်္ဂါ12ခုတစ်ခုပြီးတစ်ခုပြောလာခဲ့တာဟုတ်လားအဲအဲ့ဒီအထဲကသရမရဏပြီးတော့ဘယ်ရောက်မှာလဲအဲအဲ့လိုပဲသွားရအောင်နော်မပြတ်လဲနေတော့ဟုတ်လား အဲ့ဒီနေရာမှာတို့ကအခုအဝိဇ္ဇာကစပြီးတော့ပြောခဲ့တော့ကိုတတ္တဝါတွေရဲ့အစဟာနော်အဝိဇ္ဇာလားလို့မေးရင်ဘယ်နဲ့ပြောလောကကြီးမှာအဝိဇ္ဇာအစဖြစ်ခဲ့တာလားမဟုတ်ဘူးနော်อืมဒီနေရာမှာအဝိဇ္ဇာကသူကလူဆိုးပေါ့နော် culprit အလွန်ထက်မြက်တဲ့လူဆိုးဖြစ်တဲ့အတွက်ကြောင့်မို့ပရိစ္ဆာသမုပ္ပါမှာထိတ်မှထားပြီးတော့သူ့ကိုဟောတာဒါမှမဟုတ် အဲ့ဒီအဝိဇ္ဇာမှာအကြောင်းမရှိဘူးသူ့ဘာသူဖြစ်လာတယ်ဒီလိုမဆိုလို့ဘူးအဝိဇ္ဇာလည်းပဲသူ့ကိုဖြစ်စေတဲ့အကြောင်းတွေရှိတာပဲခုနကပြောတဲ့ဇရာမရဏတွေဖြစ်လာတယ်ဒုက္ခပရိဒုဘာတွေဖြစ်လာတယ်ဆိုရင်အဲ့ဒီလိုဖြစ်တဲ့အချိန်ခါမှာမောဟဆိုတဲ့အဝိဇ္ဇာလည်းပါတာပဲစိတ်ထဲမှာအာဘာခေါ်မလဲလောဘဖြစ်တယ်ဒေါသဖြစ်တယ်ဆိုလည်းပဲဒီဝိဇ္ဇာဆိုမောဟကတွဲပါနေတာဟုတ် ခုနပြောတဲ့ဒုက္ခပိတိဝါစတွေဖြစ်တယ်ဆိုရင်လည်းပဲဒီမောဟကတွဲပါနေတာပဲအဲ့ဒါကြောင့်မို့ဒီမောဟအဝိဇ္ဇာကအကြောင်းမရှိဘူးသူကနံပါတ်1အကြောင်းပဲလို့ဒီလိုမမှတ်ရဘူး there is no first cause in buddhism နော် first cause ရလို့မရှိဘူးအဲ့တော့ဒါမှမဟုတ်သူကလူစိုးဘူကြီးနံပါတ်နံပါတ်1လူစိုးဘူကြီးမလို့သူ့ကိုထိတ်မှထားပြီးတော့မြတ်စွာဘုရားကဟောတယ်သူရှိရင်ဒီနောက်နောက်ဟာတွေမဖြစ်ဘဲမနေဘူးဖြစ်တော့တာပဲအဲ့ဒါကြောင့်မို့သူ့ကိုထိတ်မှထားပြီးတော့ဟောတယ် ဒါမှမဟုတ်တကယ်ဖြစ်စဉ်မှာသူကစဖြစ်တယ်လို့ဒီလိုမတွေ့ရဘူးပြီးတော့တဏှာဆောင်မှာကြည့်လိုက်တဏှာကလည်းပဲလူဆိုးဖို့တယောက်ပဲနော်သူကလည်းပဲနောက်ပိုင်းကျတော့ तू က तू ကဘူကြီးဖြစ်ပြန်တယ်ဒါကြောင့်မို့ तू သူ့ကိုအဲနောက်ပိုင်းရဲ့အစမှာ तू ဟောတာအဲ့ဒီတော့အဝိဇ္ဇာနဲ့တဏှာကိုဝတ်ဝတ်တရားရဲ့နော်ဒီတန်ត្រာကြီးလဲနေတဲ့ဝတ်တရားရဲ့ဟိုအမြင့်နဲ့တူတဲ့တရားနှစ်ပါးလို့ဒီလိုသုံးတယ် အဝိဇ္ဇာရဲ့တဏှာတဏှာဖြစ်တယ်တဏှာဖြစ်တယ်ဆိုရင်အဝိဇ္ဇာပါတော့လားနော်အဝိဇ္ဇာနဲ့တဏှာဟာတွဲတွဲပြီးဖြစ်တာပဲဒါတဏှာဖြစ်တဲ့ခါမှာအဝိဇ္ဇာမဖြစ်ဘူးလို့ဘယ်တော့မှမရှိဘူးအေးဒါကြောင့်မို့အမှန်တော့အတူတူပဲတိုးတော်ဒီနေရာမှာပြဋ္ဌာန်းတာကိုလိုက်ပြီးတော့ဟိုတော့အဝိဇ္ဇာလို့ဟောကြတယ်ဒီမှာတဏှာလို့ဟောကြတယ်သူသူသဘောတရားလေးအဲ့တော့ဒီပရိစ္ဆသမုပ္ပါသဘောတရားကြီးဟာဒီလိုပဲလဲနေမယ်နော် တစ်ခုဖြစ်လာတယ်ဒီတစ်ခုဖြစ်တော့နောက်တစ်ခုဖြစ်နောက်တစ်ခုဖြစ်တော့နောက်တစ်ခုဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ပြီးတော့ဒါမဆုံးနိုင်တော့ဘူးသွားနေတာတဘဝကတဘဝတဘဝတဘဝသွားနေအဲ့လိုဘဝတစ်ခုကတစ်ခုတစ်ခုပြောင်းပြောင်းပြောင်းပြောင်းသွားနေရတာကိုတို့ကဘာလို့ခေါ်လဲဘဝတန္တရာလို့ခေါ်တယ်မဟုတ်လားနော်အဲအဲ့ဒီဘဝတန္တရာကြီးကထွက်ဖို့ရမြတ်စွာဘုရားကနီလံပေးတယ်အဲ့တော့ဒီပဋိစ္စသမုပ္ပါဒါကိုဆက်ဝန်းလို့လည်းခေါ်တယ် wheel ကြီးပေါ့နော် wheel of life ဒီထဲမှာတခုခုတည်းကြလိုက်ရင်တခုခုပေါ်နင်းမိရင်ရှေ့သွားပြီပေါ့ဆက်သွားနေရတော့မှာပဲဟုတ်လားအဲ့လိုမဟုတ်အဲ့လိုသဘောဖြစ်တယ်မဟုတ်လားဒါမှလို့ဖြတ်လို့ရတဲ့နေရာရှိတယ်နော်ဒါဖြစ်ပါရဲ့နော်ဟိုကမဖြစ်အောင်လုပ်လို့ရတဲ့နေရာရှိတယ်အဲ့ဒါပဲနေရာတော့အဲ့လိုမရှိရင်တို့အများတော့လဲနေရတော့မှာဘုရားယဟန္တာဖြစ်တယ်ဆိုတာမရှိတော့ဘူးဟုတ်လားတနည်းအားဖြင့်မှာတော့ဖြတ်လို့ရတယ်နော်အဲ့ဒီနေရာလေးနင်တို့မှတ်ထားကြတယ်ကြာဟုတ်လား ယ်နေရာတော့သိလားဝေဒနာနဲ့တဏှာဝေဒနာနဲ့တဏှာအစက်ဝေဒနာဖြစ်ပါရဲ့နဲ့တဏှာမဖြစ်အောင်လုပ်လို့ရတယ်တဏှာမဖြစ်ရင်ဟိုဘက်ကတွေဖြစ်မလားမဖြစ်တော့ဘူးပေါ့တဏှာမှမဖြစ်ရင်ဥပါဒံဖြစ်မလားမဖြစ်ဘူးဥပါဒံမဖြစ်ရင်ဘဝဇာတိဇာဝရမဖြစ်တော့ဘူးပေါ့ဒါပြပရိစ္ဆသုံးပါဆက်ကြီးကိုချိုးရိုက်ချိုးလိုက်မယ်နော်အဲ့ဒီနေရာမှာရိုက်ချိုးလို့ရတယ်အဲ့ဒီအဲ့ဒီနေရာမှာဖြတ်လို့ရတယ် တခြားနေရာမှာတော့မရဘူးဘယ်နေရာမှာမှဖြတ်လို့မရဘူးအဝိဇ္ဇာရှိပြီဟဲ့ဆိုသင်္ခါရဧကံလာတော့မယ်သင်္ခါရရှိပြီဆိုရင်ဝိညာဉ်ဧကံလာတော့မယ်မရဘူးတွားတွားတွားတွားဒါပေမဲ့လို့ဝေဒနာဖြစ်ပြီဟဲ့ကောင်းပြီအဲ့ဒီဝေဒနာကိုအဲ့ဒီဝေဒနာကနေပြီးတော့တဏှာမရောက်အောင်တဏှာမဖြစ်အောင်လုပ်လို့ရတယ်ဘယ်လိုလုပ်ဟမ်တရားမှတ်ရတာပေါ့နော်ဝိပဿနာရှုတယ်တရားမှတ်တယ် ဝေဒနာကိုပဲအဲဘာခေါ်လဲနာကောင်းတဲ့ဝေဒနာလည်းကောင်းတယ်ပေါ့လေမကောင်းတဲ့ဝေဒနာလည်းမကောင်းဘူးနာရင်နာတယ်စိတ်ညစ်ရင်စိတ်ညစ်တယ်ပျော်ရင်ပျော်တယ်စသဖြင့်ဒီလိုဝေဒနာတွေကိုမှတ်နေတဲ့အခါကျတော့ဝေဒနာရဲ့သဘောကိုကိုကသိတယ်သဘောကိုသိတယ်ဆိုတာဒီဝေဒနာဟာလည်းပဲဖြစ်ပြီးရင်ပျောက်တာပဲဖြစ်ပြီးရင်ပျောက်တာပဲဆိုတာသိရင်ဒီဝေဒနာနဲ့ပတ်သက်ပြီးတော့ကိုယ်မှာဆွဲလန်းမှုမဖြစ်တော့ဘူးအခုချမ်းသာတဲ့ဝေဒနာလေးရှိနေတယ်ဟုတ်လားဒီချမ်းသာတဲ့ဝေဒနာလေးကိုရှုတယ် ကောင်းတယ်ကောင်းတယ်ကောင်းတယ်ဆိုတော့ကမှတ်နေတယ်ဆိုရင်အဲ့ဒီကောင်းတဲ့ဝေဒနာလေးဟာလည်းပဲပျောက်ပျောက်ပျောက်ပျောက်သွားတဲ့စာနားလည်လာတယ်သဘောပေါက်လာအဲ့လိုပျောက်ပျောက်ပျောက်ပျောက်သွားတဲ့စာသိနေရင်သူ့ကိုမလို့မဆွဲလန်းတော့ဘူးမလို့ရင်တော့ပစ္စည်းတစ်ခုဟာမြဲတယ်ကျွန်တော်တို့ကလိုချင်နေတာဆွဲလန်းတယ်ဟုတ်တယ်မဟုတ်လားဒါလေးဟာအခုချက်ချင်းပဲပြတ်သွားတော့မှာပဲလိုချင်သေးလားမလိုချင်တော့ဖန်ကွက်ကလေးလှလာလေးဆိုတော့မင်းလက်ထဲရောက်လာခါလဲခက်ခဏသူကွက်သွားလိမ့်မယ်ဟဲ့ဆိုရင် လူယုံမလားမလို့ခြင်းဘူးနော်အဲ့လိုမထင်လို့ဒါလေးကမြဲတယ်လို့ထင်လို့တို့ကလူချင်းနေတာဒါလေးကလှတယ်နော်ဒါဒီအယုတ်ကလေးကလှတယ်ဒီပစ္စည်းလေးကကောင်းတယ်ဆိုတော့ဒီလိုထင်ထင်ပြီးတော့ဆွဲလန့်နေကြတာသူ့ရဲ့သဘောတရားတကယ်သိမြင်လာတဲ့ခါကျတော့ဆွဲလန့်မှုမဖြစ်နိုင်ဘူးထို့တူပဲဝေဒနာရှုလိုက်တဲ့ခါကျတော့ဒီဝေဒနာဟာဖြစ်ပြီးရင်ပြတ်သွားတာပဲကြောက်တာပဲသူလည်းပဲအမြဲတမ်းနေတာမဟုတ်ဘူးဆိုတာသိတယ်အဲ့လိုသိလာရင်ဒုက္ခဝေဒနာကောင်းတဲ့ဝေဒနာဖြစ်လည်းပဲ မဆွဲလန်းတာဘူးမကောင်းတဲ့ဝေဒနာဖြစ်လည်းပဲကောင်းတာကိုမတောင့်တတော့ဘူးနော်အေးဒါကြောင့်မို့ဒီပရိစ္ဆေသဗ္ဗုပ္ပတ်မှာဖြတ်လို့ရတဲ့နေရာရှိတယ်အဲ့ဒါဘယ်နေရာလဲဆိုဝေဒနာနဲ့တဏှာကြာဝေဒနာနဲ့တရားတဏှာအစဘယ်နည်းနဲ့ဖြတ်မလဲဝိပဿနာနည်းနဲ့သာဖြတ်လို့ရတယ်တခြားနည်းနဲ့ဖြတ်လို့မရဘူးနော်တရားခံရမယ်တရားမှတ်ရမယ်ရှုရမယ်ပေါ်လာတဲ့ဝေဒနာကိုမလွတ်တမ်းရှုမှတ်ရမယ်အဲ့လိုမလွတ်တမ်းရှုမှတ်လာလို့ ဝေဒနာရဲ့သဘောကိုဧကံမြင်ပြီးနော်ဝေဒနာဒီဝေဒနာဟာလည်းပဲဖြစ်ဖြစ်ဖြစ်လာပြီးတော့ပျောက်သွားတာပဲဆိုတာကိုဧကံမျက်စိနဲ့မြင်တယ်လို့ပေါ့လေမြင်လာပြီဆိုတဲ့ဒီနေ့မှာတဏှာဆက်မဖြစ်တော့ဘူးအဲတဏှာဆက်မဖြစ်တော့ဘူးဆိုရင်ဒါပရိစ္ဆသမုပ္ပါဆက်ရကြီးပြတ်သွားပြီပေါ့အဲ့ဒါနဲ့ပတ်သက်တဲ့ပရိစ္ဆသမုပ္ပါပြတ်သွားပြီပေါ့ဒါကြောင့်မို့ဒီပရိစ္ဆသမုပ္ပါဆက်ရကြီးဟာ ဆုံလင်နွားကြီးလို့ဟုတ်လားသွားနေတယ်ဆိုပေမဲ့လို့မြတ်စွာဘုရားကမဟုတ်သေးဘူးနော်ဒါကိုပြအောင်လှုပ်လို့လှုပ်လို့လည်းရသေးတယ်အဲ့ဒီနီငါလည်းသိတယ်မင်းတို့ငါဟောမယ်ဆိုပြီးတော့ဒီမြေစီမာပရိပဒါဆိုတဲ့အကျင့်စဉ်မြတ်စွာဘုရားဟောထားတယ်ရှင်းရှင်းပြောရင်ဝိပဿနာဆိုတဲ့အကျင့်စဉ်ကိုမြတ်စွာဘုရားဟောထားတယ်ဒါကြောင့်မို့ဒီတန်ត្រာကြီးကြည့်ပြီးတော့ဗောလေဒီတန်ត្រာကြီးတော့တို့ဘယ်တော့မှလွတ်မှာမဟုတ်ပါဘူးဆိုတော့လက်လျှော့ထားမှုမျိုးဗုဒ္ဓဘာသာမှာမရှိဘူးဟုတ်လားဒီတန်ត្រာမှာလွတ်အောင်လုပ်နိုင်တဲ့နီလန်ရှိတယ် အဲ့ဒီနိလန်ကိုလိုက်နာလို့တန်ត្រာမလွတ်သွားတဲ့ပုံကိုယ်တွေလည်းပဲနော်အဲအများကြီးတုနဲ့တွေရှိခဲ့တယ်ဆိုတာယုံကြည်ပြီးတော့တို့လည်းပဲကြိုးစားရင်တို့လိုပဲဖြစ်မှာပဲဆိုတဲ့ဒီသဘောတရားနားလည်ရအောင်နော်ဒါပရိစ္ဆသမုပ္ပါဆက်ရသဘောပဲအဲ့တော့ခုနလိုအသေးစိတ်သိဖို့ကတော့မလွယ်သေးဘူးဒီအချိန်နေမှာနော်အခုလောက်ကလေးနားလည်ရင်ဟိုကတော့တော်ပြီလို့ထင်တယ်ကောင်းပြီအဲ့ဒီမှာ သူဟိုအတိတ်အနာကစသည်ဖြင့်ခွဲတာလေးတွေရှိဟုတ်လားအဲ့တော့မင်းတို့နည်းနည်းလေးညာဟိုတတိထားခဲ့မိလားမသိဘူးသင်္ခါရအရာဘာကိုယူလဲဟမ်သင်္ခါရအရာပြောပါခေါက်တော့ပြောထားပြီလားဟမ်ကံကိုယူရမဟုတ်လားနော်ပြုပြင်စင်တာဟုတ်တယ်လေတကယ်ယူတော့ဘာကိုယူလဲကုသိုလ်ကံအကုသိုလ်ကံကိုယူတယ်ကာမဘဝအရာရော အတူတူပဲမဟုတ်လားနော်သင်္ခါရအရာလည်းကုသကံအကုသကံပဲကမ္မဘဝအရာလည်းပဲကုသကံအကုသကံပဲဟုတ်တယ်မဟုတ်လားနည်းနည်းလေးများတန်တရားမဖြစ်လိုက်ကြဘူးလားဘယ်နဲ့လဲငါကနုကူကြီးထက်နေပါလားဘုန်းကြီးပြောတာလိုက်နားထောင်နေရတာနဲ့မစင်စားဘူးအားပါဘူးဟုတ်လားဟမ်မသိတာလေအေးဘာလို့ဒီမတော်ပိုင်းစားတယ်လဲအဲအဲ့တော့အဲ့ဒီ ဘာကြောင့်ဒီနှခုထပ်နေတယ်ထပ်နေတယ်လဲဆိုတာသိကျင်ရင်ဟိုဆဝိုက်ဒုတိယဟာလေးကြည့်လိုက် ကာလခွဲတာလေးကြည့်လိုက်ဟောအဝိဇ္ဇာနဲ့သင်္ခါရကိုဘာကာလလို့ပြောတာအတိတ်ကာလနော်ပြီးတော့ဝိညာဉ်နာယုတ်တာလနာဖတ်တဝေဒနာနေပြီးတော့ဘဝထိအောင်ကိုဘာလို့ပြောထားတာအဲပစ္စုပန်ကာလ၈ခုရှိတယ်ပြီးတော့ဇာတိနဲ့သရမရဏကိုဘာလို့ပြောထားတာအနာဂတ်ကာလလို့ပြောထားအဲ့တော့အဲ့လိုပြောတော့ကိုတို့က ဝิญဉာဏ်ယုတ်ကနေကြည်နေတဲ့သဘောရှိတယ်။နော်အတိတ်ပြစ္ဆဝနာကဆို relative ပဲမဟုတ်ဘူးလား။နော်ဒီနေ့ကနေကြည့်တော့မနေ့ဟာအတိတ်မဟုတ်လား။မျက်ဖြင်ရပါလေအနာကဖြစ်မယ်။မျက်ဖြင်ရောက်တော့ဒီနေ့အတိတ်ဖြစ်သွားပြီ။နောက်တစ်နေ့ကအနာကဖြစ်မယ်။အဲ့တော့အတိတ်ပြစ္ဆဝနာကဆို relative ဒီမှာလည်းအဲ့လိုပဲအဲ့တော့တို့ကကိုယ်ကအလယ်ကနေကြည့်လိုက်တယ်။အလယ်ကနေကြည့်လိုက်တဲ့ခါကျတော့အဝိဇ္ဇာနဲ့သင်္ခါရကဘယ်ကာလမှာဖြစ်နေတော့အတိတ်ကာလမှာဖြစ်တယ် ဘဝကမ္မဘဝကအခုဘယ်ကာလမှာဖြစ်နေတော့ဟွန်းဟွန်းကမ္မဘဝလေပိစုပန်ဘဝမှာဖြစ်။အော်ကာလချင်းတူရလားနော်။ဘဝအရာလည်းပဲကုသကံအကုသကံပဲသင်္ခါရအရာလည်းကုသကံအကုသကံပဲ။ဒါမျိုးကာလချင်းတူရလား။အဲအဲ့ဒါကြောင့်လို့နှစ်မျိုးဒီမှာဖြစ်နေတယ်။သင်္ခါရအရာကိုအတိတ်မှာဖြစ်တဲ့ကုသကံအကုသကံကိုယူတယ်။ကာမဘဝအရာကိုပိစုပန်မှာဖြစ်တဲ့ကုသကံအကုသကံကိုယူတယ် ဆိုတော့အခုတို့ဒီဘဝလူဖြစ်နေတယ်ဒီဒီဘဝမရောက်ခင်ကနောက်နောက်ဘဝတွေကပြုခဲ့တဲ့ကုသကံအကုသကံတွေကိုဘာလို့ခေါ်မလဲသင်္ခါရလို့ခေါ်တယ်အခုဒီဘဝမှာတို့ပြုတဲ့ကုသကံအကုသကံတွေကိုဘာလို့ခေါ်မလဲကာမဘဝလို့ခေါ်တယ်အဲအဲ့ဒီလိုကာလအပြင်ထူးခြားမှုရှိတဲ့အတွက်ကြောင့်မို့ကံတစ်ခုတည်းဒီပင်လျင်တဏှာမှာသင်္ခါရဖြစ်နေတယ်တဏှာမှာကာမဘဝဖြစ်တယ်အေးအဲ့တော့အခုဒါကာလသုံးပါးနဲ့ခွဲလိုက်ရင်အဝိဇ္ဇာနဲ့သင်္ခါရက အတိတ်ကာလနော်ဝိညာဉ်နာယုတ်သာလနာဖာတဝေဒနာတဏှာဥပါဒကမ္မဘဝကပစ္စုပန်ဇာတိဇရာမရဏကအနာဂတ်ဒါအဲ့ဒီကာလခွဲပုံလေးကိုနားလည်ရောနားလည်ပြီးတော့သူ့အတွင်းသွားရစမ်းဘာပြောတာအတိတ် အကြောင်းတလွှာတဲ့အလွှာလေးလွှာရှိတယ်တဲ့ four layers ပေါ့နော်အတိတ်အကြောင်းကတစ်ခုတဲ့ပစ္စုပန်အကျိုးကအလွှာတစ်ခုတဲ့ပစ္စုပန်အကြောင်းကအလွှာတစ်ခုတဲ့အနာဂတ်အကျိုးက အလွှာတစ်ခုတဲ့နော်အဲ့လိုလေးရဆိုပြီးပြောတယ်အဲ့တော့အတိတ်အကြောင်းဘယ်နှခုရှိတော့ဘာလဲအဝိဇ္ဇာနဲ့သင်္ခါရပြစ္ဆုတ်ပံအကျိုးဘယ်နှမျိုးတော့ငါးခုပြစ္ဆုတ်ပံအကြောင်းဘာတော့ဘဝအနာကအကျိုးနှစ်ခုဟုတ်ပြီလားကောင်းပြီ အောက်မှာအချင်းရ20ဆိုဖိုက်စမ်းကဲဘယ်နဲ့လောက်ကြဟမ်ခုနအတေကြောင့်ဘယ်နှပါးသာတွေ့ခဲ့လားနှစ်ပါးသာတွေ့တယ်အခုသူက၅ပါးပြောထားပြီဘယ်လိုလဲဘယ်လိုလဲညက်လက်ပြနေဆိုဟမ်ရှုပ်သွားပြီလားအေးခက်တယ်ကွာအဲ့တော့အဲ့ဒီဟာအဲ့ဒီဟာကိုနားလည်ဖို့ကြတော့ ဟိုဘာခေါ်လဲဝတ်၃ပါးဆိုတာကိုနားလည်မှဖြစ်မယ်နော်ကမ္မဝတ်ကိလေသာဝတ်ဝိပါကဝတ်ဆိုတာရှိတယ်အဲ့ဒီဝတ်၃ပါးဆိုတာကိုနားလည်မှဖြစ်မယ်ဝတ်၃ပါးဒီထက်ကအခုဒီဒီဘာခေါ်မလဲအခုပေးထားတဲ့ထက်ကမပါပဲဖြစ်နေတယ်နော်อืมနောက်နောက်ရွက်တွေတော့ပါရင်ပါလိမ့်မယ်ကိုယ်လည်းအဲ့ဒါတော့မလောက်လည်းမရဘူးဟာပါတယ်အောက်မှာအာဟုတ်ပြီသိနေရကြတာအဲကန်ကြည့်တဲ့ဆန်းအောက်က7ဝိုင်းအသေးလေးမှာကိလေသာဝတ်တဲ့ ကံကမ္မဝတ်တယ်ဝိပါကဝတ်တယ်ကိလေသာဝတ်ဆိုတာဘယ်ဟာတွေတော့အဝိဇ္ဇာတဏှာဥပါဒံကမ္မဝတ်ဆိုတာကမ္မဘဝနဲ့သင်္ခါရဝိပါကဝတ်ဆိုတာဥပပတ္တိဘဝဝိညာဉ်တန်ယုတ်တာဘာသာဝေဒနာတဏှာအဲဝေဒနာဇာတိဇာမရဏဟုတ်ပြီလားကောင်းပြီအဲ့တော့အဲ့ဒီထဲကမင်းတို့တစ်ခုကိုယူရင်တခြားဟာတွေလည်းယူရမယ်တဲ့နော်ဝုတ်ဒီ ကိလေသာဝတ္ထကတစ်ခုယူလိုက်ရင်ဟိုနှစ်ခုကလည်းပါလာနော်ဆက်ဆက်နေတဲ့အတွက်ကြောင့်ကာမဝတ္ထကတစ်ခုယူလိုက်ရင်လည်းနောက်တစ်ခုပါလာမယ်တဲ့ဟုတ်ပြီလားအဲ့တော့အခုစဝိုင်းအကြီးထဲမှာအတိတ်အတိတ်အကြောင်းနှစ်မျိုးပဲရှိတယ်ဟုတ်လားအဝိဇ္ဇာရယ်သင်္ခါရရယ်ဒါမှမဟုတ်အောက်ကြည့်လိုက်အဝိဇ္ဇာကိုယူလိုက်ရင်ဘာမှပါလာမလဲတဏှာနဲ့ဥပါဒဏ်တစ်ခုပါမလာဘူးလားအဲဒါဖြင့်သုံးခုမရဘူးလားသင်္ခါရယူလိုက်ရင်ဘာပါလာမလဲ မဟုတ်လေကမ္မဘဝပါလာတယ်သင်္ခါရနဲ့ကမ္မဘဝကကမ္မဘဝလေဟုတ်တယ်မဟုတ်လားသင်္ခါရကိုယူပါလို့ပြောလိုက်ရင်သင်္ခါရရောကမ္မဘဝယူရတယ်အဲ့တော့အတိတ်ကြောင့်ဘယ်လောက်ဖြစ်သွားလဲငါးပါးဖြစ်မသွားဘူးလားပြန်ပြန်ပြီးတရားကြည့်အောင်အဝိဇ္ဇာယူမယ်လို့ပြောတယ်အဝိအဝိဇ္ဇာယူလိုက်ရင်ဘာမှယူရမလဲတဏှာနဲ့ဥပါဒမှာယူရတော့မယ်သူကကမ္မဘဝကိလေသာဘဝချင်းတူးနေလို့နော် ဒီတော့သင်္ခါရကိုယူပါဆိုတော့သင်္ခါရယူလိုက်ရင်သင်္ခါရနဲ့တွဲပြီးပါပါလာမလဲကမ္မဘဝပါလာဒါဖြစ်ရင်အတိတ်အကြောင်းဟာဟိုစက်ဝန်းကြီးမှာနှစ်ပါးဖြစ်ပေမဲ့လို့တကယ်ယူရတကယ်ကြတော့ဘယ်လောက်ဖြစ်သွားတော့ငါးခုဖြစ်သွားတယ်ရှင်းပြီပေါ့လားအဲကံဟိုဘက်သွားရစံပါလေတော့တဏှာဥပါဒံကာမဘဝအဝိဇ္ဇာသင်္ခါရပြစ္ဆုတ်ပံအကြောင်းငါးပါးကဲဟိုစက်ဝန်းကြီးမှာကြည့်လိုက်စံပြစ္ဆုတ်ပံအကြောင်းဘယ်နှပါတော့သုံးပါပါလေတဏှာဥပါဒံကာမဘဝ အဲမဲ့တဏှာယူရင်ဘာယူရတော့မလဲအောက်ကစပိုင်းသေးကြည့်လိုက်အဝိဇ္ဇာနဲ့ဥပါဒံယူရတော့မယ်ဟုတ်ပြီလားအဲဟောဥပါဒံတော့ပါပြီးသားဆိုအဝိဇ္ဇာပေါ့လေနော်ပြီးတော့ဘာလဲဘဝကိုယူတော့ဘာယူရတော့မလဲကမ္မဘဝယူရတဲ့ခါကျတာတေခါရလည်းယူရတော့မယ်အဲ့တော့၅ခုပဲဖြစ်ဘူးလားနော်တဏှာဥပါဒံကမ္မဘဝဒီ၃ခုရဲ့ တဏှာယူလိုက်တဲ့ကြောင့်အဝိဇ္ဇာလည်းယူရတော့တယ်ဆိုအဝိဇ္ဇာပါသွားပြီဟိုကမ္မဘဝယူလိုက်တော့သင်္ခါရယူရဆိုသင်္ခါရပါသွားတော့ပြစ္ဆုတ်ပါအကြောင်းအောင်တကယ်ကြတော့၅ခုမဖြစ်ဘူးလားအဲတိုင်းပြစ္ဆုတ်ပါအကျိုးဘယ်နှခုတော့တင်းနေတော့လေ၅ပဲ၅ခုဒါတော့ရှင်းနေပါပြောတယ်မလို့အနာကအကျိုးဘယ်နှပါတယ်တော့ဟုတ်ပါဘူးအဲဖုံးမနှစ်ပါးဆက်ဝန်းကြီးမှာနှစ်ပါး အောက်ဆာမှာပြောထားတာကြတော့အနာဂတ်ကျိုး၅ပါးလို့ပြောမထားဘူးလားမဟုတ်ဘူးစာစာရေးထားတယ်မလားစာရေးတာပါအဲပစ္စုပန်အကျိုး၅ပါးအနာဂတ်အကျိုး၅ပါးဟုတ်တယ်မလားအေးဟိုကျတော့အနာဂတ်မှာဘယ်နှခုရှိတော့နှစ်ခုရွာရှိတယ်ဇာတိရယ်သရမရဏရယ်အဲ့ဒါကြတော့ဘယ်လိုယူရမလို့လဲဇာတိသရမရဏဆိုတာအမှန်ကတော့ဝိညာဉ်နာယုတ်သလနာဖတ်တာဝေဒနာပဲအတူတူပဲတဲ့ ဇာတိဖြစ်တယ်ဆိုဇာတိဖြစ်တဲ့အချိန်မှာဝိညာဉ်မဖြစ်ဘူးလားဖြစ်တယ်နာယုံဖြစ်ဘူးလားဖြစ်တယ်စသဖြင့်သွားပါနော်ဒါကြောင့်မို့ဟိုပစ္စုပန်အဲလေဟိုအနာဂတ်အကျိုးအနေနဲ့ဇာတိဒရာမရဏလို့ဆိုတော်လဲပဲဇာတိဒရာမရဏလို့ဆိုလိုက်ရင်ဝိညာဉ်နာယုတ်တာလနာဖတ်တာဝေဒနာဆိုပြီးသားဖြစ်သွားတယ်သူကဒါကြောင့်မို့ ဟိုပစ္စုပန်အကျိုး၅ပါးနဲ့အနာဂတ်အကျိုး၅ပါးနဲ့ဟာအမှန်တော့အတူတူပဲပြောတော့အနာဂတ်အကျိုးဟာဇာတိနဲ့သရမရဏဒီနှစ်ခုလို့ပြောဇာတိသရမရဏလို့ပြောလိုက်ရင်ဝိညာဉ်နာယုတ်တာလနာဖသဝေဒနာလို့ပြောတာ ਨੇ အတူတူပဲဒါကြောင့်မို့အနာကအကျိုးတကယ်တကယ်တမ်းကျတော့အနာကအကျိုးဟာဘယ်လောက်တော့ဘယ်နှပါတော့၅ပါအဲ့ဒါကြောင့်မို့အစိတ်အကြောင်း၅ပါပစ္စုပန်အကြောင်း၅ပါ ပြစ္ဆုတ်ပံအကျိုး၅ပါးအနာကအကျိုး၅ပါးအဲ့ဒီဟာပေါင်းပြီးတော့အဲ့ဒါအဲ့ဒီ20ကိုအချင်းအရာ20လို့သူစာမှာသုံးတယ်ဒါပြန်အကုန်ကုန်တော့ဖြစ်သွားပြီနော်ကာလနဲ့ခွဲပြီးပြီအလွှာနဲ့ခွဲပြီးပြီပြီးတော့အဆက်၃ပါးနော်အဆက်၃ပါးရှိတယ်ဘာနဲ့ဘာတရားမှာတစ်သက်တော့သင်္ခါရနဲ့ဝိညာဉ်ကြမှာတစ်သက်အမှန်တော့ဘာတော့အတိတ်နဲ့ပြစ္ဆုတ်ပံကြတစ်သက်ဟုတ်ကလား ပြီးတော့ဘယ်မှာတစ္ဆတော့ဝေဒနာနဲ့တဏှာမှာတစ္ဆနော်ဒါဒါတော့ရှင်းသွားပြီးတော့ဘယ်မှာတစ္ဆတော့ဘဝဘဝကမ္မဘဝပေါ့နော်ကမ္မဘဝနဲ့ဇာတိမှာတစ္ဆတဲ့အဲ့ဒါအစသုံးပါးရှိတယ်အဲ့ဒီအစသုံးပါးမှာဘယ်အစတာတို့ကဝင်ပြီးတော့ဖြစ်နိုင်နော်ဝေဒနာနဲ့တဏှာစတာတော့ဖြစ်နေဟိုဘက်ကဟာကြတော့မရအောင်ဟုတ်လားအေးဒါဖြစ်ရင်ပရိသတ်တဘုဘနဲ့ပတ်သက်လို့ဒါမှတ်မှုရင်ပေါ့လေနော် မှတ်မိရင်တော့တော်တော်လေးအဲတီးမိခေါမိရှိသွားပြီတော့နော်အေးကံအဝိဇ္ဇာအပရိစ္ဆေသဘောကအင်္ဂါ12ပါးလို့ခေါ်တယ်အဲ့ဒီအင်္ဂါ12ပါးကိုပြန်ပြီးတော့ရေးလိုက်သမ်းပါအဝိဇ္ဇာအတိုက်အဝိဇ္ဇာအင်္ဂါအဲသရမရဏအဲဒီဒီဒီ12ခုကိုမှတ်ထားမယ်အမိဒါစာရီမှာအများနဲ့တော့လို့ရှိတယ် အဲ့ဒီမြတ်စွာဘုရားအလောင်းဟာအဲ့ဒီတစ်ခုတစ်ခုပေါ်မှာဒီအဝိဇ္ဇာဟာမမြဲဘူးအနိစ္စနော်ဆင်းရဲတဲ့ဒုက္ခအဆုံးမရဘူးအနတ္တဆိုပြီးတော့အဝိအဲအဲပါတော့အနေစာဒုက္ခအနတ္တအနေစာဒုက္ခအနတ္တသင်္ခါရရာအနေစာဒုက္ခအနတ္တဝိညာဉ်အနေစာဒုက္ခအနတ္တလို့အတိအတိတစ်ခုစီတစ်ခုစီအချိန်ပေါင်းများစွာဂတိပေါင်းဂတိနဲ့ချီပြီးတော့အချိန်ပေါင်းများစွာဝိပဿနာရှုပြီးတော့မှဖျားဖြစ်လာတယ်နော်အေးဒါမှမဟုတ် တို့ဖယားလောက်မဟုတ်တဲ့ပုဂ္ဂိုလ်တွေကြတော့ဒီလိုပဲလုပ်အောင်မလားပရိသတ်တပုပ္ပကိုနားလည်မှပဲတရားအထုတ်လို့ဖြစ်မှာလားဟိုတရားဓုရမှာလားဒီလိုမဟုတ်ပါဘူးနော်သိတာလည်းကောင်းပါရဲ့မသိလည်းပဲကိစ္စမရှိပါဘူးအဲကဲဒါပရိသတ်တပုပ္ပရဲ့အကျဉ်းချုပ်ဒေသနာပေါ့နော်อืมကဲဓာတုခေါ်လိုက်ကြပါ